လောကရီဒီချင်းတိုင်းရဲ့ကပြီးတော်ပြီတင်နာလုံးကြီးညိုလို့ဘယ်တော့ခိုင်းတယ်မဟုတ်ခါဒါနာကြီးဘာနဲ့သွားတာလဲကွငါဘိုက်သေးကသမတ်တင်များပြကုန်လာမပြောတတ်ပါဘူးကွာအော်မင်းပါသက်သေးကခွေးသွားစိတ်တွေကတော့ပြုတ်ကုန်မှာပါပဲမင်းကတော့လေခွေးကြောင်မတန်ပြောတယ်တကယ်ချင်းကိုတာဆန်ရဲ့ဘာလဲကိုတာစီဒီနေ့အဖို့ရာဖြင့်မင်းနဲ့ငါနဲ့ကြီးဖို့နဲ့ကြီးမ မြမလိုမာကဒစကားဖြင့်ပြန်ပြပြီးတော့ငါကကြီးမှလုံမယ်မင်းကကြီးဖို့လို့ကောင်းတယ်ဟဲ့တနစ်လေတမျိုးမယုံဘူးဆိုတော့ကောင်းတာပဲကိုဒါစီရေတိုင်ငါကကြီးမှလုံပြီးတော့ပြောမယ်နော်ဆက်ပြောပြီတော့ဟာကြီးမှလေးတယောက်ချင်းအတိုက်ဆဲကပြစ်ထားတာသူမလို့စိတ်ချလက်ချနေရတဲ့တော်ပါပြီရွှေကြီးညိုရဲတနည်းဟိုမရအသေးရလို့မတရားတဲ့ခင်ညာရှားပွေပြီးခန္ဓာမြင်မပြန်လာလေရောသလား သူ့တော့ပြန်လာရင်တော့သေနာကောင်မပေါင်းဘူးမပေါင်းဘူးဟဲ့ကြီးမဘာပြောနေတော့အမလေးတော့လိုက်တာတော့သေနာကောင်ကြီးကတန်းရလာတော့သွားရဲ့ကြီးကနဲ့မပေါင်းဘူးအမလေးမလေးကြီးကနဲ့ကြီးကနဲ့ကြီးကဟဲ့ကြီးမဘာတော့မင်းညလာတဲ့နေ့ကစပြီးငါဘယ်တော့မှကြီးကလို့မခေါ်ဘူးဟောတယ်ရရဆက်ဆက်ခေါ်ရလေကြီးမရဲ့ဘာပြုလို့သဘောကလမ်းမလွဲလိုက်ပါနဲ့မနှောကအရာလည်းမဆဲနဲ့မှာဘူး သံတဲ့ကညနေကပြန်လာရာအဓမ္မလေဖန်ကမိုးတီးထန်စွာသွန်ကားကချသောကြောင့်လွန်းသွားပါဒုက္ခပွေသည်တုံးနမနေရာပိုင်နာမပြန်လာနိုင်ပါလေငိုင်တန်းကပယအပူခွိကကတုံးလို့မို့ဥရိယာနေကလည်းခေါ်ရယွန်းပါရောအမှန်ဟောစွာလွန်း၍ကြီးကိုမဆက်နိုင်ဘူးမြင်းကိုနေရနဲ့နေရပါတယ်မယုံရင်ကသက်ပေပေးပါဇရက်တွေမေးပါကြေးတော်မူပါကြီးမလေးရအာလာလာလာလာအမဲလေးဇရက်တွေမေးပါတဲ့ မိုးတွေ့တယ်လေတွေ့တယ်အထွေထွေစကားကျက်ပြီးရှင်ကမယငယ်သားနဲ့မပြောလာနဲ့ဟင်တကယ်အကြမနှောမှာအကောက်ညာဖက်ပြီးဖောက်ပြန်တဲ့အချက်တွေကတခြားအလီကြွပြီးအမလီမရပြေကြအောင်ကာမမောင်နဲ့ပေါ်ဝါဒတစ်ထောင်ထောင်ကြည့်အလေအစတွဲပြီးဇနီးအငယ်ရတာနဲ့ရှင်ကကြည့်တဲ့ငယ်မှဖင်နာကမခွာနိုင်လားဟင်အရင်မရကာမဘာယာငါအေးစီအချောင်းပြင်းလိုက်လားဟဲ့ဟင်နေနေကြီးတောင်မှောင်နေတာမခွဲနိုင်လားအချောင်းကလေးကများအပူကြီးပကာလှပြီးလေကြ ကြာပဲနှိတ်ခါနဲ့နှိတ်ခါနှိတ်ခါဆွပြီးအာကြီးကမွေရလို့မယားအကြည့်မေ့လို့မလာတာယခုမှပြင်ရှာလဲလို့တစ်ဖက်သားမနှလာနဲ့မင်းလက်ဖက်သားဖြတ်မယ်ဒီပါဟေးအာမဟုတ်ပါဘူးကြီးမတောင်းမှလို့မရဘူးလားဟင်မရဘူးနီလန်းတရကိုညွန်ငါပြရကနဲ့ကြီးကားဆိုတာတောင်ညီလွန်လာပြီဟင်ထိုးတယ်ငယ်ညော်စရာအမုန်းငမြောက်သူကရှိလို့လားလို့ တယောက်လူမရှိအောင်အပြောရခက်ဖွယ်ကလှုပ်ထားလားလို့ငါဒေါ်လာထွက်တော့ဘေးတုံအောင်နဲ့လျာညီဖေးရုံတက်နေအောင်တော့အာလောလောလောလောအမလေးကျော်အနိုင်ကနီးတယောက်များအငှထွေးဟာစိတ်ကြီးရောက်ပြီးနေရမာနဖြစ်လာတာဟမ် ငါပထမငငယ်တုန်းကနင့်မကြိုက်ပါဘူးလေမိဘနှစ်ပါအတင်းရိုက်ပြီးသားလို့များတာကဟင်ငါမဲဟောဒီနေ့ကတော့ကိုကျွန်းတို့ကတော့ငှက်တကောင်လက်ဆောင်ပေးသွားသေးတယ်ဟင်ဒီကတော့အပြိုလေးမို့လို့နှောင်ရင်းညောင်းရင်းနှစ်ပေါ်တင်ကတာမရှိလို့များတာပါဟဲ့ဟန်ကြီးလို့ကြီးကခေါ်တာမကြိုက်ရင်နင့်ထတာခင်မင်းကိုခေါ်ရအောင်မလားဟဲ့အော် ဟဲ့ကြီးမဒါပဲတခါတည်းဒုက္ခရောက်သွားကြမလားဟင်ငါသိဆိုးလာရင်မြင်လားငါတတောင်ဟင်အမလေးတော်အထူးနာတယ်နှစ်ဦးกว่าမယ်သူကကျမတောင်းပြတယ်တတောင်းပြတယ်ရှင်ပစ္စည်းတွေလည်းသူ့မပေးနိုင်ဘူးမရငယ်အပိုယူသည့်အတွက်ကြောင့်အဝတ်တထည်ကိုတစ်ခုနဲ့ဆင်းกว่าမယ်กว่าမယ်မဟုတ်ပါဘူးကြီးမရဲ့ ကွာမယ်ကွာမယ်နဲ့အာကျယ်ပြီးတစ်ချက်မဖောက်လိုက်ပါနဲ့ရွာလေပြီးဇရက်နှစ်ယောက်နဲ့ငါကအရက်တောက်နေတဲ့ကြီးဖို့လားဟာအဲလေတခြားခိုးတွေနဲ့မရအဖို့နေမိသလားဟာနီးရှင်ပြောစွာတစ်ဖက်သားမကြက်ရအောင်လို့ကြီးသင်းဖော်များနဲ့ငါကကဲမြပဲရိုက်နေမိသလားအဲဒါကြောင့်တစ်ဖက်သားမကြက်အောင်လွန်စွာမပြုတ်လိုက်ပါနဲ့ငါကဝန်သားနုကြီးဖို့ပါဟဲအတိကိုကွာမယ်ကွာမယ်နဲ့ ရွာလေပြီးအော်ဟင့်ငိုတာဟာငါပေါ်ဘာအပြစ်ဆိုစရာရှိလို့တော့အာလောက်လောက်လောက်လောက်လောက်လောက်အမေရှိရှိမရှိရှိနောင်ငါကြတော့စွဲကြက်တဲ့ကြည့်ဟဲ့သိလိုက်မယ်ဟဲ့အမေစွဲကြက်သေးတဲ့တရားစွဲမယ်တရားစွဲမယ်နဲ့အလကားလည်းမကျေလိုက်ပါနဲ့နားလေအောင်ငါပြောမယ်ဟာ ကာလကမိမအပြစ်ဆိုလဲမနစ်မြို့လို့မရင်ငယ်ထားသလားလို့ထွန်နိုင်ဘူးပဲအေးလေတကယ်တည်းအတူစားဖို့လို့ရိတ်ခါယူသလားလို့သိနိုင်ဘူးအဘိဇာပို့ပြီးအရန်လည်းမနိုင်လိုက်ပါနဲ့လမ်းအတိုင်းပြောပါအမိရဲ့အမိရဲ့အာလောက်လောက်လောက်လောက်လောက်လောက်လောက်အောင်မဲလမ်းအတိုင်းပြောပါဟေ့နားရှုပ်ပြပြီလာမပြောလာနဲ့အလကားဥစ္စာမနာမနေပြောပြီးတရားတမိသဘောမစင်မြင်မဲနဲ့မြင်မြင်ရမရငယ်မဲ့ပြီးတော့ရှက်စရာအပလီပလာမလောက်လာနဲ့ ဒီတခါဖနတ်ကအပြတ်กว่าမယ်နဲ့တစ်သက်မပေါင်းဘူးဟဲ့ငှမယ်နဲ့အပေါင်းမြင်ပြီးပါအလိုတနေ့ကဒင်းငင်းကတောင်လာပြီးစကေးကလေးမေးချသေးတယ်မင်းရင်ကြီးกว่าရင်စားကြည့်ပေးပါမယ်တဲ့ညအနေကလေးထိုးကျင်တယ်လို့ထိုးပါတင်းကြီးခံပါမယ်တဲ့ဟောကိုစုံညွတ်တောင်ငှငှက်တကောင်လက်ဆောင်ပေးသွားသေးတယ်နဲ့ဘုံတော့ မဲ့အောင်အရင်နဲ့ကိုစင်ရောကမဲ့ဟိုကျင်ပေါ်ကြီးွာလိုက်ပါတဲ့အပိကိုသကတံနဲ့အပယံပြင်းသွားပြီအယံအပြင်းသာသူကြီးကျွန်ုပ်ပါပဲတဲ့ဒီတို့ခမရကလည်းစကားတတ်ရှာသေးတယ်ငါမကကအာနာပိုင်းနဲ့သာလွာကိုင်းပြီးသင်းသာကမေးသွားသတင်းကွာ၏မမေးလင်ဟောင်းရှိတာနင်ကောင်းတာတကွက်မှမရှိဘူးမနဲ့ကြတော့ပြီးကြတော့ပေါ့ကြည့်လို့ရအမေဟဲ့ တရိษာချင်းချင်းနီးမောင်တာအသွင်ကပြရလဲဟဲ့ဒီတုံမင်းကဘယင်တစ်ခုဟဲ့ဟာဟာဝင်ကြီးနေပါကသွန်းအမွေလေးတို့အရာရှိကဂျိုးတုံလေးပါကျွေးတိုက်စိုးကဟင်းသာဟာဟာတက်သူရွေးကဝင်တော့အမွေလေးသုံတော့ကနှဲ့ပြအမွေလေးထောင်ဘူးကခိုးလို့မင်းတိုင်ပင်ကလက်ဒါဟာဟာပါဠိကာကဝစ်လုံးအမွေလေးပြီးကန်းကပနေဟာတုံလေးပါကျွေးပြီးစိုးကမင်းကြီးဟာဟာခရက်က ပြင်မျိုးစားတယ်အမွေလေးဟဲ့နော်ငှက်အမျိုးပေါင်း330ပေါ်တွင်ဒီဟုတ်ဖြင့်တမန်ကပြူတာကဒီတုံမဲ့ဘယံတဆူပြည်သူတို့ဤအသိမို့မကြည့်ဘူးဝမ်းနဲ့လို့မပြောလာနဲ့စမ်းတဲ့ကတော့ကြတော့ပြီးရောပါဟဲ့လာလာလာလာလာ